ဝတ္တတုတ်ပူရင်တံဘောဓိတံပါရိနိဗ္ဗတံဝတ္တဇာတိယံယတ္တတေဇေနဓာဝကိမဟာတတံဝိဝိဇယိထေရတတာရိပုတ္တတလောကနာထေနာဘာတိတံကပ္ပထာယိမဟာတေဇံပရိတံတံပနာမဟေအဋ္ဌိလောကေတိလခုနော သစ္ဆံသောစီယနုဒ္ဓယာ တေနသစ္စေနကာဟာမိသစ္စကိရိယမုဒ္ဓမံအာဝိဇ္ဇတဝါဓမ္မဗလံတရိတ်တဝါပုပ္ပကေဇိနေသစ္စဗလမဝတ္တာယသစ္စကိရိယမဂါတဟံတန္တိပက္ခာအပတနာတန္တိပါဒာအဝင်းစနာမာတာပိတာသနိခန္တာဇာတဝေဒပဋိကမသဟတစ္စေကတိမေရှံမဟာပိစလီတောတိခိ ဝိဇေတိသောလာတကရိတာနိဥဒကံပတ္တဝါယထာတိခိသစ္စေနမေသမောနတ္ထိဧတာမေသစ္စာပါရမီ